တတိတော်ကတော့သီလအကြောင်းပဲပြောပါမယ်ဗျာဒါပေမဲ့အများလေသီလအကြောင်းပြောပြောတာတော့သီလအကြောင်းကြီးပြောတဲ့လူတွေကတော့များတယ်ခုလောကကြီးထဲမှာလည်းခုဝါရွန်းဆိုရင်လည်းပဲဥပုသ်ရက်တွေမှာသီလတွေပေးကြသီလတွေယူရဒါပေမဲ့ဆရာတော်ကြီးတပါးပြောတဲ့စကားရှိတယ်သီလယူတဲ့လူပေါ်တယ်တဲ့သီလစောင့်တဲ့လူရှားပြီတဲ့လောကကြီးဟာဒါကြောင့်ဒီသီလအကြောင်းကိုဦးသင်ပြောချင်ပါတယ်ဗျာဒီသီလနဲ့သီလဟာဒါနထက်တာတယ်လို့ဆိုပြီးတော့လည်း တော်တော်များများပြောကြတယ်ဗျဒါပေမဲ့တာရာတာရာပေါ့လေဒါပေမဲ့တီလာကိုလုံနိုင်လားကြဆိုတဲ့ကလည်းတီလာကိုမလုံနိုင်ကြပါဘူးဒီတာမန်ညာလေးနဲ့ကြည့်မယ်ဟာဒါနာကပို့ပြီးတော့တာပါတယ်ဆိုပြီးတော့ပြောကြမှာပေါ့ဘာလို့လဲဆိုတော့ဒါနာလောက်ရတာကိုရှိတဲ့ပစ္စည်းတွေပေးရတာတီလာဆိုတာကဘာမှတိတ်ပေးရမလို့ကိုပေးဆက်လိုက်ရတာအသိမရှိတဲ့အတွက်အကြောင်းမို့တီလာကမတန်နိုင်ပါဘူးလို့ဆိုပြီးတော့ပြောတဲ့လူတွေလည်းရှိရင်ရှိလာပါလိမ့်မယ်ဗျာဒါကြောင့်မို့ဒီတော့ဒီနေ့ပြောချင်တာကတော့အဲ့တီလာအကြောင်းလေးကိုခြေခံပြီးတော့ပြောချင်ပါတယ်အဲ့တီလာနဲ့တီလာဟာဒါနာထက် တာတယ်ဆိုတာတာမန်လေးနဲ့ကြည့်မယ်ဆိုရင်တော့မမြင်နိုင်ပါဘူးဗျာဒီလိုညံမျက်စိနဲ့ညံနာလေးတွေနဲ့ဒါကြည့်မယ်ဆိုရင်တော့တီလာဟာဒါနထက်တာလွန်ပါတယ်ဆိုတာရှင်ပြားတို့ဒီလိုတို့အားလုံးမြင်နိုင်ပါလိမ့်မယ်ဗျာဒီလိုတို့လောကကြီးမှာအလုပ်တွေအများကြီးရှိတယ်ဗျာဒါနအလုပ်တီလာအလုပ်ဆိုရှိကြပါတယ်အဲ့လိုရှိတဲ့နေရာမှာတီလာအလုပ်ဆိုတာကဘာလဲလို့ဆိုတော့သူတစ်ပါးမစင်းရဲအောင်စောင့်ရှောက်တဲ့အလုပ်ကိုတီလာအလုပ်လို့ခေါ်ပါတယ်ဗျာ ဒါနအလုပ်ဆိုတာကတော့သူတို့များသူတို့ဘာကိုချမ်းသာအောင်ကူညီလိုက်တဲ့အလုပ်ကိုတော့ဒါနအလုပ်လို့ခေါ်ပါတယ်ဗျာဒါကြောင့်မို့အဲ့ဒီဒါနသီလဆိုတဲ့အလုပ်တွေကိုလူတိုင်းလူတိုင်းကအားထုတ်ပြီးတော့နေကြပါတယ်ဗျာဒီလိုပြောချင်တာကတော့ပါဏာတိပါဒကိုအရင်ပြောရမယ်ဗျာဒီဒီလာအလုပ်ကသူတစ်ပါးကိုမစင်းရအောင်စောင့်ရှောက်တဲ့အလုပ်ပါပါဏာတိပါဒဝေဒာမဏိလို့ဆိုတဲ့စသည်ရှိရဲ့တိခါပုဂ္ဂိုလ် မစောင့်ရှောက်ဖဲနဲ့နေတဲ့အတွက်ကြောင့်မို့လောကကြီးထဲမှာတယောက်နဲ့တယောက်တက်ကြတယ်ဖြတ်ကြတယ်အဲ့လူတက်ဖြတ်နေတဲ့အတွက်ကြောင့်မို့လည်းပဲရွာထဲမှာရက်ထဲမှာလည်းပဲတေခဲ့တဲ့နွားတွေစိတ်တွေကြက်တွေလည်းပဲများလာပြီမြစ်ထဲမှာရှိတဲ့ငါးတွေလည်းပဲအများကြီးတေခဲ့ကြပါပြီအဲ့လိုအကြီးအကျယ်ပေါ့လေကဘာကြီးထဲမှာဖြစ်နေတဲ့ဒုတိယကဘာစစ်စသည်ဖြင့်ခုနေနေရမှာဖြစ်နေတဲ့စစ်တွေဟာလည်းပဲဒီပါဏာတိပါတဝေဒာမဏိဆိုတဲ့ဟာလေးကိုမဆောင်ထိန်တဲ့အတွက်ကြောင့်မို့ ဒီတော့တို့ခုလိုစစ်ပွဲကြီးတွေဖြစ်ပြီးတော့နေရပါတယ်ဗျအဲ့လိုစစ်ပွဲကြီးတွေဖြစ်နေရတဲ့အတွက်ဟာစစ်ပွဲကြီးဖြစ်တော့မယ်လို့ကြားလိုက်တာနဲ့တပြိုင်တည်းပဲအဲ့ကြားရဲ့လူတွေရဲ့တန်တန်မှာစိတ်ချမ်းသာမှုဆိုတာလုံးဝမရရှိပါဘူးခင်ဗျာဒါကြောင့်မို့အဲ့လိုစဉ်းစားကြည့်လိုက်မယ်ဆိုရင်တော့ပါဏာတိပါဒသီလ တပားကိုမဆောင်ထိန်နိုင်ုံများဖြင့်တယောက်ကနေနှစ်ယောက်နှစ်ယောက်ကနေပြီးတော့ကဘာကြီးထိအောင်ပဏာတိပါတာဆိုတဲ့တီလာကိုမဆောင်ထိန်မှုဆိုရင်ဆင်းရဲဒုက္ခရောက်နိုင်တယ်လို့ဆိုပြီးတော့ဒီတော့ပဏာတိပါတာအတွက်အရေးကြီးတာလေးကိုပြောချင်ပါတယ်ဖေ။ဒုတိယကတော့အဒိဏဒါနလို့ခေါ်ရတဲ့ဟာကိုပဲပြောမယ်ပြောပါမယ်ဖေ။ဒါဒီတော့အဲ့ဒီဟာလေးတွေမပြောခင်ပဏာတိပါတာနဲ့ပဏာတိပါတာတပားလေးတွေနဲ့ပဲဒါနထက်တာတာလေးကိုဒီတော့ပြောချင်ပါတယ်ဖေ။ ပါဏာတိပါဏာသီလတစ်ပါးဒီပင်ဒါနနဲ့နှိုင်းရှင်ကြည့်မယ်ဆိုရင်သီလကတာလွန်မြင့်မြတ်ကြောင်းကိုအရှင်ဘုရားတို့ဒီလိုတစ်ခုဆိုရင်သီလောက်ပါကြီးဖေဟာသူတစ်ပါးကတစုံတရာပြီးစိတ်ချမ်းသာနေသူတယောက်နဲ့အသက်ခံရမယ်ဆိုတဲ့ဘေးကြီးနဲ့ကျုံနေရတာလူတယောက်ဟာအဲ့ဒီအသက်ခံရမယ်ဘေးကနေလွတ်လာ၍စိတ်ချမ်းသာနေသူတယောက်ကြီးချမ်းသာပုံနဲ့နှိုင်းရှင်ကြည့်မယ်ဆိုရင်တစုံတရာရ၍စိတ်ချမ်းသာသူချမ်းသာပုံတဲ့အသက်ဘေးမှာလွတ်လာသူရဲ့ချမ်းသာပုံကအဲ့ဒီ တစ်စုံတစ်ယောက်ကတစ်ခုကိုပေးလို့မို့ရလာလို့မို့စိတ်ချမ်းသာနေတဲ့ပုဂ္ဂိုလ်ထက်အသက်ဘေးကနေလွတ်လာတဲ့ပုဂ္ဂိုလ်ကချမ်းသာဒုက္ခကိုရတာဟာထောင်မောမကများစွာတဲ့ချမ်းသာတွေကိုရတယ်လို့ဆိုထားတဲ့အတွက်ကြောင့်မို့သီလဟာဒါနထက်သားတယ်လို့ဆိုပြီးတော့တပည့်တော်ဆိုလိုခြင်းပါတယ်ခင်ဗျာဒုတိယအာရိဏဒါနကိုလည်းပြောခြင်းပါသေးရဲ့ခင်ဗျာသူဥစ္စာကိုခိုး၍တိုက်၍ အဲ့လိုလိုက်ပြီးတော့လုံနေကြလူရက်ပြီးတော့ဥစ္စာရှင်တွေတို့မှဆင်းရဲကြတယ်သူများပစ္စည်းကိုခိုးခံလိုက်ခိုးလိုက်တယ်ခိုးတဲ့အတွက်ကြောင့်မို့ခိုးခံရတဲ့လူမှလည်းပဲဆင်းရဲရတယ်တနိုင်ငံလုံးကိုတိုက်ခိုက်လူရင်လည်းပဲနိုင်ငံထဲမှာရှိတဲ့မင်းဆိုရာဇာတွေရောအကုန်စရှိအကြီးကဲတွေရောတနိုင်ငံလုံးမှာရှိတဲ့လူထုတွေလည်းပဲအကုန်လုံးဆင်းရဲဒုက္ခရောက်ရပါတယ်။ဘာကြောင့်လဲဆိုတော့လှုပ်ဖို့အခွင့်လည်းပဲမရကြတဲ့ဖြစ်ဥစ္စာနာရှားပါ၍ကိုဆင်းရဲရတယ်။လူတစ်ပါးကခိုးသွားတဲ့အတွက်ကိုပစ္စည်းကိုခိုးလိုက်တဲ့အတွက် ကို့မှာပစ္စည်းဥစ္စာမရှိတော့တဲ့ကိုရှေ့မှာလောက်ရမယ်စီးပွားဥစ္စာလမ်းကြောင်းတွေလည်းပဲပိတ်ဆို့သွားတဲ့အတွက်အရိဏဒါနာသိက္ခာပုဒ်ကိုမဆောင်စည်းဘူးဆိုရင်လည်းပဲအများပြည်သူလည်းပဲဆင်းရပါတယ်ဒါကြောင့်မို့အရိဏဒါနာသိက္ခာပုဒ်ကိုလည်းပဲစောင့်ထိန်ဖို့လိုပါတယ်ဆိုပြီးတော့တပည့်တော်ပြောချင်ပါသေးတယ်ခင်ဗျာတတိယကာမေတုမိစ္ဆာစာရကိုပြောချင်ပါတယ်ခင်ဗျာကာမေတုမိစ္ဆာစာရဆိုတာကတော့ အားလုံးတည်ပြီးသားပဲဗျဒီတော့ပုရုဇဉ်လူသားတွေပြီးပြီပေါ့လေကမ္မဂုဏ်ကိုတက်မဲ့နေတဲ့လူတွေဆိုတော့ကိုပိုင်တဲ့ကမ္မဂုဏ်ကိုသူများကိုပေးဖို့ဆိုတာအပိုင်ပေးဖို့စွန့်ဖို့ဆိုတာမလွယ်ပါဘူးခင်ဗျာအဲ့လိုကိုပိုင်တဲ့ကမ္မဂုဏ်တစ်ခုကိုမစွန့်နိုင်တဲ့အတွက်ကြောင့်မို့လောကကြီးတဲ့ကလူတွေကပြောကြတာမရထီဓာကြီးဆိုတဲ့စကားတွေပေါ်လာတာပါဗျာဒါကြောင့်မို့ကိုပိုင်တဲ့ကာမဂုဏ်ကိုသူများကိုမပေးနိုင်ပါဘူးတကယ်လို့ကိုယ်ပိုင်နေတဲ့ကာမဂုဏ်တစ်ခုကိုကိုသားမယားတစ်ခုကို အခြားလူတယောက်ကလူယူမယ်ဆိုရင်တော့မှအသက်ချင်းတော့မှလဲခြင်းလဲကြပါလိမ့်အသက်ပေးပြီးတော့တော့ကာကွယ်ခြင်းကာကွယ်ကြပါလိမ့်မယ်ဒါကြောင့်မို့ကာမေတုမိစ္ဆာစာရဆိုတဲ့တိခါဘုတ်ကြီးကိုဖောက်ဖျက်လိုက်မယ်ဆိုရင်ကိုကိုတိုင်လည်းပဲတိတ်တော့ကရောက်ရတယ်လို့ပတ်ဝန်းကျင်မိသားစုကိုယ့်ရဲ့ဆွေမျိုးအတိုင်းဝိုင်းနိုင်ငံမှာလည်းပဲဒီကာမေတုမိစ္ဆာစာရပြောရမယ်ဆိုရင်အဲ့ဒီအမှုကိုကျူးလွန်လိုက်မယ်ဆိုရင်တော့နိုင်ငံရဲ့ဂုဏ်သိက္ခာမိသားစုဂုဏ်သိက္ခာဆွေမျိုးဂုဏ်သိက္ခာလည်းပဲကျသွားနိုင်ပါတယ်ဗျာဒါကြောင့်မို့အဲ့ဒီကာမေတုမိစ္ဆာစာရသိက္ခာဘုဆိုတာလည်းပဲအင်မတန်မှထိမ့်သိမ့်ဖို့အရေးကြီးပါတယ်ဗျာ စရုပ်ထမူတန်ဝါဒကိုပြောချင်ပါတယ်ဗျာမူတန်ဝါဒဆိုတာကတော့လောကကြီးထဲမှာအလိန်ခံရတာအလိန်ခံရပြီဆိုရင်လူတိုင်းလူတိုင်းဟာစိတ်ဆင်းရဲကြတယ်စီဝါရေးနဲ့ဖြစ်ဖြစ်ပညာရေးနဲ့ဖြစ်ဖြစ်အဲ့လိုလိန်ခံရတဲ့လူတွေလောကကြီးထဲမှာအခုဆိုများနေပါပြီဗျာဒီတော့အဲ့လိုလိန်ခံရတဲ့အတွက်မျက်မြင်အပြင်ကြည့်မယ်ဆိုရင်တော့လိန်တဲ့လူကစွမ်းလျင်လိန်တဲ့လူကစွမ်းအားရှိတယ်ဆိုရင်တနိုင်ငံလုံးလုံးကိုတော်မှာလိန်ပြီးတော့ယူနိုင်တဲ့အဆင့်ထိရောက်သွားနိုင်ပါတယ်ဗျာဒါကြောင့်မို့တပည့်တော်တို့ဗုဒ္ဓဘာသာတရားတော်ရဆိုလို့ရင်တော့မျောမြင်မှန်းဆ၍ မကုံနိုင်တဲ့ဆင်းရဲကိုလည်းအမှဆင်းရဲကိုလည်းအမှားလန်းလိုက်မိသူတိုင်းဟာတွေ့ရတော်မူထို့ကြောင့်ဘုဒ္ဓဝါဒမှာရှောင်ရင်မှုသီလဒီလည်းပဲတယောက်မှနှစ်ယောက်စ၍ကဘာသူကဘာသားတိုင်အောင်ပေါ့လေမူလဝါဒလေးကိုထိမ့်သိမ့်လိုက်မယ်ဆိုရင်တယောက်ကနေနှစ်ယောက်နှစ်ယောက်ကနေသုံးယောက်အဲ့လိုစရှိတည်ပြန်တကဘာလုံးကြီးတောင်မှမူလဝါဒကိုစောင့်ထိမ့်လိုက်မယ်ဆိုရင်ချမ်းသာဒုက္ခကိုပေးနိုင်ပါတယ်ဗျာဒူရာမီတရားကိုခေါ်ရတဲ့ငါးခုမြောက်ကိုပြောချင်ပါတယ်ငါးခုမြောက်ကတော့ လူတိုင်းလူတိုင်းကပြောနေကြတာငါးပါးသီလထဲမှာဒီသူဒ္ဓမေတ္တာသိက္ခာပုဒ်ကအရေးကြီးဆုံးပဲလို့ဆိုပြီးတော့ပြောတယ်ဒီမုသူဒ္ဓမေတ္တာသိက္ခာပုဒ်လေးကိုကျူးလွန်လိုက်မယ်ဆိုရင်ကျန်တဲ့သီလတွေဖောက်ဖျက်ဖို့ရမခဲရင်ဘူးလို့ပြောတယ်ဒီတော့ဆရာတော်ကြီးတစ်ပါးပြောထားခဲ့တယ်ဒီသူဒ္ဓမေတ္တာလို့ခေါ်ရတဲ့သေရက်တောက်တဲ့ဟာသူ့ကိုယ်သူတောက်ပြီးတော့မူးပြီးတော့အေးစစ်စစ်နေမယ်ဆိုရင်တော့ကျန်တဲ့သိက္ခာပုဒ်တွေကျူးလွန်ဖို့ရမဖြစ်နိုင်ပါဘူးတဲ့အဲ့လိုမဟုတ်ဘဲနဲ့ကိုကတောက်ပြီးတော့စပြီးတော့အဲ့လိုမူးယူရမ်းကားပြီးတော့ လုံမယ်ဆိုရင်တော့ပတ်ဝန်းကျင်လည်းပဲဒုက္ခရောက်တယ်လို့သူများသားများလည်းစောကားမိကအရိနာဒါနာပါဏာတိပါဒလို့ခေါ်ရတဲ့အဲ့ဒီတိခါဗုဒ္ဓတွေလည်းပဲလွန်ကျူးမိလိမ့်မယ်တဲ့ဒါကြောင့်မို့အဲ့ဒီမုတ္တဟောတူရာမေတရလို့ခေါ်ရတဲ့တေရက်တောက်မှုကိစ္စလေးဟာကိုတယောက်တည်းတောက်ပြီးတော့ကိုကိုကိုအေးအေးဆေးဆေးနေမယ်ဆိုရင်တော့ကြံတဲ့တိခါဗုဒ္ဓကိုကျူးလွန်ဖို့ရမဖြစ်နိုင်ပါဘူးတဲ့အဲ့လိုမဟုတ်ပဲအေးစစ်စစ်မနေပဲနဲ့မူးယူပြီးတော့ရန်ကားနေမယ်ဆိုရင်တော့ပါဏာတိပါဒအာရိဏနာကာမေတုမိစ္ဆာသာရမုဒဝါဒလို့ခေါ်ရတဲ့တိခါဗုဒ္ဓတွေလည်းပဲကျူးလွန်ဖို့ရအတွက် ဖြစ်နိုင်ပါတယ်တဲ့ဒါကြောင့်မို့အဲ့လိုအဖြစ်ဒါနတဲ့သီလကတာပြီးတော့နေပါတယ်အဲ့လိုသီလအားအဖြစ်တာနေတဲ့အတွက်ကြောင့်မို့အဲ့ဒီ၅ပါးသီလကိုထိမ့်သိမ့်လိုက်မယ်ဆိုရင်တယောက်ကနေ၂ယောက်၂ယောက်ကနေ၃ယောက်အစရှိတယ်ကဘာကြီးဟာငိမ့်ချမ်းသားရတဲ့ကဘာကြီးတစ်ခုဖြစ်ပါလိမ့်မယ်ဆိုပြီးတော့တတိတော်ပြောခြင်းနဲ့သီလအကြောင်းဒီမှာပဲအဆုံးသတ်ပါတယ်ဗျာ ဖះကြေကြေလေးပြောအောင်လေအဲ့လိုတော့ဦးစင်းပြောတဲ့ပုံစံမျိုးပေါ့လေဦးစင်းကဒီဒူလာမီဒီယာလို့ခေါ်ရတဲ့တိခါပုတ်ပေါ့နော်အဲ့တေးရက်ကိုတောက်ပြီးတော့အေးအေးဆေးဆေးလေးနေတဲ့လူတွေရှိတယ်နော်အေးအေးဆေးဆေးမနေတဲ့လူတွေဆိုရင်တော့ဦးစင်းစော့ပြောကြီးပဲ သူဟာဒီမူတာဝါဒတိခါဘုကိုကျွလွတ်နိုင်တယ်ပေါ့လေဓမ္မအဲ့တော့ဘလို့အဲဟိုရေမှုချက်ခုပေါ်ပြောချင်တာလားလားမူးလာတဲ့ခါဆိုရင်တော့ပြောမိပြောမိသွားမှာပေါ့လေဒါရယ်နော်အမှန် စမပါဗျာဒါပေမဲ့ညာကတော့ခုခေတ်ကြီးပြောနေလူကတော့တော်တော်များဒကာမကြီးပြောနေကြတယ်သူတတ်တမီဆုံးမလို့မရဘူးဆိုရင်ဦးစင်းနဲ့နားထောင်နေတဲ့အယတမအယတမဗျံမရာတဲ့အယတမပြောနေမြတာကဗျံမရာများတယ်တဲ့မဟုတ်တာလည်းဆွဲထည့်ပြောလိုက်တယ်မဟုတ်ချမှတ်လို့ရအောင်အဲတမဗျာတမဗျာ စိတ်ဓာတ်စီကံပြညာစိတ်ဓာတ်မကောင်းလို့တော့ဘယ်တော့မှစိတ်စဉ်းစားမဟုတ်အဲ့လိုဒါနတိတာသင်လိုက်လားဒါနမှမရှိရဘူးဘယ်တော့မှသိတာအဲ့တော့ဒီတော့ဒီကစီတာဒီကိုပြောလွယ်ဆန္ဒသီလကဒါနတဲ့ဒါဆိုတာလေဒီကိုပြောပြအောင်ဗျဒါနလှူတယ်သီလဆိုတာကဒါနကတော့ဒီလိုတပတ္တရာကပစ္စည်းတစ်ခုရှင်ပြဒီလိုလှူလိုက်တယ် ရှင်ဘုရားဒီကိုလှူလိုက်ပြီနော်လှူလိုက်တဲ့ခါကျတော့ဒီလိုပစ္စည်းလေးရတဲ့ခါကျတော့ဝမ်းသာတယ်အဲ့လိုမဟုတ်ဖ ೇನೆ ရှင်ဘုရားဒီလိုကိုတတ်မယ်လို့ဓာတ်နဲ့ရွယ်တဲ့ချိန်မှာဒီလိုကတက်ခံမဲ့ဘေးကလွတ်လာတဲ့ခါကျတော့ဝမ်းသာမှုကအစောရန်ဝမ်းသာမှုတဲ့ထောင်မုံကအများကြီးတာတယ်လို့ပြောအဲ့ကြောင့်မို့ဒီကိုတီလာအတာပြောတယ်လာတယ်အတာငါလေးဒါတီလာဒါနတဲ့တာလို့လည်းပြောချင်တယ်အဲ့လိုအကျိုးတွေကြည့်ပြီးတော့တာလို့နာပြောတာဒီရောပြောတာဝမ်းသာမှုကိုကြည့်ပြီးတော့ပြောတာပြောတာ တော့ရုပ်မှတ်တာရှုနဲ့စာမျက်နှာရေးတာလားအားရတာဒါကလည်းကမီနိုထားလို့ရေးတာနော်ဆုံးလားဒီကအစီအမံတမန်ဒါကဘောင်းဘောပါဘယ်တော့မှမသိအောင်ပေါ့ပညာလည်းတော့သိနေတာတစ်ချက်ကအဲ့တော့ဘောင်းတို့ပြန်ဘောင်းတို့ဒီဦးတင်သိတယ်အားလည်းတော့ရတယ်အားလည်းဇရာဦးနောက်တော့ဒီကုနာပြန်ဖတ်တယ်မရဘူးကျေးဇူးတင်ပါတယ်။ဆရာစီကပညာ ပါဠိတော်ပဲပါဠိရတယ်ဒါပေမဲ့သူတို့ပြဿနာဖြစ်နေတဲ့နေရာမှာဖြေလို့ရှိရင်ဓမ္မတုံမှာတော့အများကြီးပြောတာရှိတိလတိပဲသန္တာတိလဆင်္ဂါလို့ဆိုလို့ရှိရင်ဒါတိလဘူတာလေအားလည်းဓမ္မတုံမှာရှင်ညမြောက်ပေးကန်းဆွေးကြတာပဲဘာဖြစ်လို့မလို့တိလဒီဌာနထဲမှာလာထည့်ရတယ်ပြောတဲ့အချိန်ကမှလည်းတိလနဲ့ဌာနအသဘောတူနေတယ်အဲ့ဒါလေးရှင်းပြပေးထားတယ်ရာတိလလည်းဌာနထဲမှာတွေ့နေရ ကျုံးဝင်တယ်ဒါပေမဲ့ဘုံပြည့်ချင်းကြတော့သူကဒီကံချင်းတစ်ခုတူတဲ့နေရာမှာဒါနသည်ဇွေကိုမြင်သာတဲ့ရာကိုပေးတယ်တိလတိကမတုံမှုနဲ့နာမှုပေးတယ်ဇွေကလည်းစကြနာကိုပေးတယ်ပေးလို့ချင်းမှာတိလရဲ့ပေးလို့ချင်းပူရင်းရဲ့တူညီတာပါတော့ဒီမှာဆက်ဆိုရာဒီတဲ့နာတဲ့တိုက်တော့ဆင်းလို့ရှိမှာတိလတိလတိလနဲ့ဒါနာတက်နိုင်တယ်မရှိဘူးဒီမှာမရှိဘူးဆိုတော့ဘုရားတာတယ်ဘုရားတာလို့ပြောရစီမှာတက်နိုင် ဟိုစိတ်ဓာတ်စည်းကမ်းပညာပြောချက်တွေးကြည့်စိတ်ဓာတ်စည်းကမ်းပညာဆိုပြီးတော့ဘာလို့ဟိုအင်္ဂလိပ်လိုပါဠိလိုနားလည်တာစိတ်ဓာတ်သမားတွေပညာကိုပြောရလို့ထင်တယ်။ကျောင်းမှာကျောင်းမှာကြည့်တာ။တမား။ကျောင်းမှာဒီစည်းကမ်းဆိုတာတော့စိတ်ဓာတ်ဆိုတာပါဠိလို။တက္ကသိုလ်မှာဒီစည်းကမ်းကိုသူရဲ့ဒီတော့ကျောင်းရဲ့မြန်မာနိုင်ငံနိုင်ငံလုံးမှာရှိတဲ့ပညာရေးဌာနယူတော့စိတ်ဓာတ်သမားတွေဘာများပြောလို့ရှိရင်ရှိရင်တော့ဘာလို့ပဲပြောလို့